အခန်းကြီး7အငယ်1မှ3အာဂစီဤမေတော်အာတလိသည်မိမိသားတေချောင်းကိုသိမြင်သောထား၍ဆွေတော်မျိုးတော်အပေါင်းတို့ကိုတုတ်တင်ပယ်ရှင်းလေ၏တို့ရတွင်အာဂစီဤနှမယေဟောယံမင်းကြီးသမီးယောရှေဘသည်အာဂစီဤသားယောရှကိုအသေးခံရသောဆွေတော်မျိုးတော်တဲကခိုးယူ၍အာတတိလက်မှ သူ၏အသက်လွတ်စေခြင်းဟံသူနှင့် သူ၏နှုတ်ဒိန်ကိုအိတ်ခမ်းတဲ့၌ ဝှက်ထား၏ထိုနောက်ယောရှသည်6နှစ်ပတ်လုံးအကြီးနှင့်အတူဗိမှန်တော်၌ပုံရှောင်လျက်နေ၍အာတလိသည်စိုးစံလေ၏အငယ်၄မှ၁၂ခုနှစ်နှစ်မြောက်သောအခါယောယဒသည်ဆေလွတ်၍လူတရာအုပ်တမူတပ်သားတို့ကိုခေါ်လေ၏ဗိမှန်တော်ထဲသို့တွင်၍ပရိညင်ဖွဲ့ခြင်း ဗိမာန်တော်၌သစ္စာတိုက်ခြင်းကို ပြုပြီးမှ၊ရှင်ဘုရင်၏သားတော်ကို ပြလေ၏။ယောယဒကလည်း၊သင်တို့ပြုရသော အမှုဟူမူကား၊ဥပုသ်နေ့၌ဝင်သောလူ သုံးစုတစုသည်နန်းတော်တံခါးကိုစောင့်ရမည်။တစုသည်သုရတံခါးကိုစောင့်ရမည်။တစုသည်ကင်းနောက်တံခါးကိုစောင့်ရမည်။ထိုသို့ဗိမာန်တော်ကိုမဖြိုမဖျက်စေခြင်းငှါစောင့်ရမည်။ဥပုသ်နေ့၌ထွက်သောလူ သုံးစုတို့တွင်နှစ်စုသည်ရှင်ဘုရင်ပတ်လည် ဗိမာန်တော်၌စောင့်ရမည်လူတိုင်းမိမိလက်နက်ကိုကင်လျက်ကိုရောမြတ်ကိုဝိုင်း၍တတ်သေးသောဝင်သမျှသောသူတို့ကိုတတ်ရမည်ရှင်မြင်းထွက်ဝင်တော်မူသောအခါ နောက်တော်သို့လိုက်ရမည်ဟုမှားထားလေ၏ထိုတို့ယေပရောဟိတ်ယောယဒမှားထားသဖြင့်အတိုင်းလူတရားအုပ်တို့သည် ပြု၍ဥပုံနေ၌ထွက်ရသောသူနှင့် ဝင်ရသောသူအသီးသီးတို့ကိုခေါ်၍ယေပရောဟိတ်ယောယဒထံသို့ ရောက်သောအခါ ဗိမာန်တော်၌ရှိသောဒါဝိမင်းကြီး၏လှံများနှင့်ဒိုင်းများကိုယေဘရဟိတ်သည်ထုတ်၍လူတရာအုပ်တို့အားအပ်လေ၏ဆောင်းသောသူအပေါင်းတို့သည်လက်နက်ကိုကင်လျက်ရှင်မြင်းကိုဝမ်း၍ရစ်ပလင်အနားနှင့်ဗိမာန်တော်အနား၌လက်ရတောက်မှဆ၍လက်ဝဲတောင်းတိုင်အောင် ရက်ကြ၏ယေဘရဟိတ်သည်ရှင်မြင်းသားတော်ကို ပြင်သို့ထုတ်၍ယာသတရဘူးနှင့်ပညာတိကျမ်းကိုတင်လျက် ဘိသိက်ပေးလျက်ရှင်မြင်းအရာ၌ချီးမြှောက်ပြီးမှရှင်မြင်း အသက်တော်ရှင်စေတည်းဟုလက်ခုပ်တီး၍ကြွေးကြော်ကြ၏အငယ်73မှ76အာတလိဒီတတ်သားပြုသော အတန်နှင့် လူများပြုသောအတန်ကိုကြားလျင်လူများရှိရာဗိမာန်တော်သို့တွား၍ရှင်မြင်းသည်ယူဒမင်း ထုံးစံအတိုင်းတိုင်နာမှရက်လျက်မူတော်မတ်တော်များနှင့်တပိုးမှုတ်သောသူများတို့သည် ရှင်မြင်းအနာတော်၌ရက်လျက်ပြည်သူပြည်သားများတို့သည်ဝမ်းမြောက်၍တဘိုးမုတ်လျက်ရှိကြသည်ကိုမြင်လျင်မိမိအဝတ်ကို ဆုပ်၍ပုန်ကန်မှုပါတကားပုန်ကန်မှုပါတကားဟုအော်ဟစ်လေ၏ယေပရောဟိတ်ယောယဒကလည်းဗိမာန်တော်ထဲမှမသေးစေနှင့်တပ်ပြင်သို့ထုတ်ကြသူ့ဘက်မှနေသောသူကိုဓာနှင့်တတ်ကြဟု လူတရာအုပ်တမှုတို့ကိုမှားထားနှင့်သည့်အတိုင်းအာတလိကိုဖမ်းဆီးလျက် နန်းတော်သို့ သွားသောမြင်းလမ်းဖြင့်ထုတ်၍တတ်ကြ၏အငယ်၁၉မှ20ယောယဒတိလည်းရှင်မြင်းနှင့် လူများတို့သည်သာရဖျား၏လူဖြစ်အမိအကြောင်းသာရဖျားနှင့်ဗြိညင်ဖွဲ့စေ၏တဖန်ရှင်မြင်းနှင့် လူများတို့ကိုတူးနှင့်တူးဗြိညင်ဖွဲ့စေ၏ပြည်သူပြည်သားအပေါင်းတို့သည်ဘာလအကြောင်းတို့တွား၍ဖြိုဖျက်ကြ၏ရစ်ပလင်များနှင့်ရုတ်တုများကို အကုံစင်းချိုးဖဲ့ ယစ်ပလင်တို့ရှေ့မှဘာလယစ်ပရောဟိတ်မတန်ကိုတတ်ကြ၏ယေပရောဟိယောဒတ်သည်လည်းဗိမာန်တော်အုပ်များကို ခံထားပြီးမှ လူတရာအုပ်တမှုတသားပြည်သူပြည်သားအပေါင်းတို့ကို ခေါ်လျက်ကင်းတကားလမ်းဖြင့်ရှင်မြင်းကိုဗိမာန်တော်မှနန်းတော်သို့ပို့ဆောင်၍ရာဇပလင်တော်ပေါ်မှထိုင်စေ၏နန်းတော်နားမှအာတလိကိုတပ်ပြီးမှပြည်သူပြည်သားအပေါင်းတို့သည်ဝမ်းမြောက်၍တမျိုးလုံး၌လည်းငြိမ်ဝှချင်းရှိ၏